တက်တာလောနိဩဝရစာပထမဆောင်အခန်းကြီး1အငယ်1မှ4ပေါလုတိလွန်နုတိမောသေတို့သည်ခမည်းတော်ဖျားနှင့်သခင်ယေရှုခရစ်၌တည်ရှိသောတက်တာလောနိမြို့သားအသင်းတော်ကိုကြားလိုက်ပါ၏သခင်ယေရှုခရစ်နှင့်ငါတို့အဖဒီဟုသောဖျားသခင်ထံတော်ကယေရှုတော်နှင့်ညီတဲ့ချင်းသည်တင်တို့၌ရှိပါစေသော ငါတို့အဖဒီဟုသောဘုရားသခင်ရှိတော်၌တင်တို့သည်ယုံကြည်သောစိတ်နှင့်အကျင့်ကိုကျင့်ခြင်းချစ်သောစိတ်နှင့်ကြိုးစားအထုတ်ခြင်းငါတို့သခင်ယေရှုခရစ်ကို မျှော်လင့်သောစိတ်နှင့်တည်ကြည်ခြင်းတို့ကိုငါတို့သည်အစင်မပြတ်အောက်မေ့လျက်ဘုရားသခင်ချစ်တော်မူသောညီကိုတို့တင်တို့ခံရသောရွေးကောက်တော်မူခြင်းကိုတည်လျက်တင်တို့အပေါင်းကိုအကြောင်းပြုသဖြင့်ဘုရားသခင်၏ကျေးဇူးတော်ကို ကာလအစဉ်ချီးမွမ်း၍တင်တို့အဖို့လို့ငါဆုတောင်းပတနာပြုလျက်နေကြ၏အငယ်9မှ10ငါတို့သည်တင်တို့နှင့်အတူနေသောအခါတင်တို့အတွက်အဘယ်သို့သော သူဖြစ်သည်ကိုတင်တို့သိကြသည်နှင့်အညီငါတို့ဟောပြောသောဧဝံဂေလိတရားသည်တင်တို့၌စကားတက်တက်ဖြစ်သည်မဟုတ်တကိုးနှင့်၎င်းတန်ရှင်းသောဝိညာဉ်တော်နှင့်၎င်း ဝီစီကိစ္စမရှိဘဲအမှန်တည်ခြင်းနှင့်၎င်းပြည့်စုံသောတရားဖြစ်၏တင်တို့သည် ကြီးစွာသောဆင်းရဲခြင်းကိုခံရတော်လေတန်ရှင်သောဝိညာဉ်တော်နှင့်ဆိုင်သောဝမ်းမြောက်ခြင်းနှင့်တကားနှုတ်ကပတ်တရားတော်ကို ခံယူ၍ငါတို့ကဲ့သို့သောသူသခင်ဖျားကဲ့သို့သူဖြစ်ကြ၏တို့ဖြစ်၍မာဂေဒေါနိပြည်အခါယပြည်၌ယုံကြည်သောသူ အပေါင်းတို့အားတင်တို့သည် ပုံတက်သည့်ပြီးသောသူဖြစ်ကြ၏ အဘယ်သို့နည်းဟုမူကားတင်တို့ထံကသခင်ဖျား၏နှုတ်ကပတရားတော်အတန်ဒီမာကေဒေါနိပြည်အခါယပြည်၌ကြော်စောသည်တာမကဘုရားသခင်ကိုတင်တို့ယုံကြည်ခြင်း၏တရင်သည်အရရတု၌နှံ့ပြားလေ၏တို့ဖြစ်၍ငါတို့သည်တစုံတစ်ခုကိုမျှပြောเสียအကြောင်းမရှိငါတို့သည်တင်တို့အထဲသို့အဘယ်သို့ဝင်ကြသည့်အကြောင်းအရာကိုသူတို့သည် ကိုယ်တိုင်ကြားပြောကြ၏အသက်နှင့်ပြည့်စုံလျက် မှန်တော်မူသောဘုရားသခင်ဤအမှုတော်ကိုတင်တို့သည် ဆောင်ခြင်းငှာ၎င်းရောက်လက်တန့်သောဘေးဒဏ်မှငါတို့ကိုကယ်နှုတ်သော သခင်ယေရှုတည်းဟုသောတည်ခြင်းမှဘုရားသခင်ထမြောက်စေတော်မူသောသားတော်သည်ကောင်းကင်ဘုံမှကြွလာတော်မူမိအရာကိုငတ်လှင့်ခြင်းက၎င်းရုတ်တုစင်တုတို့ကို ပြစ်ပယ်၍ဘုရားသခင်ထံတော်သို့ ပြောင်းလဲကြသည့်အကြောင်းအရာကိုလည်းကြားပြောကြ၏